ခန်းကြီး38အငယ်1မှ8ထိုကာလအခါဟေဇကိမင်းသည်သေနာဆွဲသည်ဖြင့်အာမုတ်သားပရောဖက်ဟေရှာယသည် လာ၍သာဝရဖျားမိန်တော်မူသည်ကားကိုအိမ်အမှုကိုစီရင်လောတင်းသည် အသက်မရှင်တေရမည်ဟုအမိန်တော်ကိုပြန်လေ၏ဟေဇကိမင်းသည်လည်းထရန်တို့မျက်နာလှည့်၍အိုထာဝရဖျားအကျွန်ုပ်သည် ရှေ့တော်၌တစ္ဆာဆောင်လျက် စုံလင်သောစိတ်နှလုံးနှင့်ကျင့်၍နှစ်သက်တော်မူသည့်အတိုင်းပြုကြောင်းကို အောင်းမေ့တော်မူပါအကျွန်ုပ်တောင်းပန်ပါ၏ဟု အလွန်ငိုကြွေးလျက်ဒါရဘုရားကိုဆုတောင်းလေ၏တပန်းဒါရဘုရား၏နှုတ်ကပတ်တော်သည် ဟေရှာယသို့ရောက်၍တင်းသည်ဟေစကိမင်းထံသို့သွားပြီးလျှင်တင်းအဖဒါဝိဒ်၏ဘုရားသခင်ဒါရဘုရားမိန်တော်မူသည်ကားတင်းဤပတနာစကားကိုငါကြားပြီး သင်ဤမျက်ရည်ကိုလည်းငါမြင်ပြီသင်ဤအသက်၌တစ်ဆက်ငါနှစ်ကိုငါဆက်၍ပေးမည်သင်နှင့်ဤမျိုးကိုအာရှုရိရှင်မြင်လက်မှငါကယ်လွတ်မည်ဤမျိုးကိုငါကွယ်ကာဆောင်မမည်အရာကိုပြောလို့ဟုမိန်တော်မူ၏ဟေရှာယကသာရဖျားအမိန်တော်ရှိသည့်အတိုင်းပြုတော်မူမည်ဟုဒါဝရဖျားသည်တင့်အားပေးတော်မူသောလက္ခဏာတက်သေးဟုမူကားကြည့်ရှုလော အာခတ်၏နေတိုင်းနာရီပေါ်မှာရွှေ့သော အရိပ်ကိုဆယ်ချက် ပြန်စေမည်ဟု ဆို၏ဆိုသည့်အတိုင်းဆယ်ချက်ရွှေ့ပြီးသောအရိပ်သည်ဆယ်ချက် ပြန်လေ၏အငယ်9မှ14ယူဒာမင်းကြီး ဟေစကိသည် အနာမထမြောက်၍ရေးထားသော စာဟုမူကားငါသည်ငြိမ်သက်စွာနေစဉ်ခါမရဏနိုင်ငံတကားသို့ ဝင်ရပါသည်တကား ငါ၌ကျွင်းသောနှစ်များကိုငါရှုံးပြီဟုငါဆိုသည်အသက်ရှင်သောသူတို့၏နေရာ၌ဒါဝရဖျားကိုငါမမြင်ရငြိမ်းရအယက်သားတို့နှင့် ပေါင်းဖော်ရသဖြင့်နောက်တဖန်လူတို့ကိုမမြင်ရတိုးတိမ်တဲကဲ့သို့ငါနေသောအိမ်ကိုနှုတ်ပယ်၍အခြားတစ်ပါးသို့ဆောင်သွားပြီးရကန်းသည်ပြုတကဲ့သို့ငါအသက်သည်လိမ့်လျက်ရှိ၍ရကန်းစင်မှငါ့ကို ပယ်ဖြတ်တော်မူလိမ့်မည်။တနေ့ချင်းတွင်ငါကိုဆုံးစေတော်မူလိမ့်မည်ဟုငါဆိုသည်။ငါအယိုးရှိသမျှတို့ကိုချိုးတော်မူသည်ဖြစ်၍ငါသည်ခြင်းသေးဟောက်တကဲ့သို့နာနဲ့တိုင်အောင်မြည်ရ၏။တနေ့ချင်းတွင်ငါကိုဆုံးစေတော်မူလိမ့်မည်ဟုငါဆိုသည်။ငါသည်တတီတွနှင့်ဇရက်ကဲ့သို့မြည်၍ဂျိုးကဲ့သို့ညီးတွန်ရ၏။ငါမျက်စိတို့သည် မျှော်ကြည့် အားလျော့ကြပြီ။အိုဖျားရှင်ညင်းဆဲခြင်းကိုခံရသော အကျွန်ုပ်ဘက်၌နေတော်မူပါ။အငယ်၅မှ22အဘယ်သို့ငါပြောရမည်နည်းငါအားဂတိပေးတော်မူပြီးဂတိတော်အတိုင်းလဲပြုတော်မူပြီးငါ၌ကြံကျွင်းသောနှစ်စဉ်ကာလပတ်လုံးငါသည် စိတ်ဆင်းရဲခြင်းကို အောင်းမိ၍ဖြည်းဖြည်းသွားပါမည်။အိုဖျားရှင် ထိုသို့သောအားဖြင့်အသက်ရှင်ရပါ၏။ထိုအရာရှိသမျှတို့၌အကျွန်ုပ်ဝိညာဉ်၏အသက်တည်ရပါ၏။ကိုယ်တော်သည်အကျွန်ုပ်အနာရောဂါကိုငြိမ်းစေ၍၊အကျွန်ုပ်အသက်ကိုရှင်စေတော်မူ၏။အကျွန်ုပ်ခံရသောဝေဒနာသည်ငြိမ်းပါပြီ။အကျွန်ုပ်၏ဝိညာဉ်ကိုသနား၍ဖျက်ဆီးရာတွင်းထဲကနှုတ်ယူတော်မူပြီ။အကျွန်ုပ်အပြစ်ရှိသမျှတို့ကို နောက်တော်သို့ပစ်လိုက်တော်မူပြီ။ အကယ်စင်စစ်မရဏနိုင်ငံသည်ဂုံတော်ကိုမချီးမွမ်းရပါတည်နေသောသူသည်ဂုံတော်ကိုထောမနာတည်ခြင်း မဆိုရပါ တွင်တဲသို့ဆင်းသောသူသည်တစ္ဆာတော်ကိုမမျော်လင့်ရပါ အသက်ရှင်သောသူ အသက်ရှင်သောသူသာလျှင်ယနေ့အကျွန်ုပ်ပြုတကဲ့သို့ဂုံတော်ကိုချီးမွမ်းရပါလိမ့်မည်အဖသည်သားတို့အားတစ္ဆာတော်ကိုဖော်ပြရပါလိမ့်မည် ထာဝရဘုရားသည်ငါကိုကယ်တင်တော်မူပြီ ထိုကြောင့်ငါတို့သည်တသက်လုံးဗိမာန်တော်၌စောင့်တည်၍တည်ခြင်းဆိုကြလိမ့်သည် ဟေရှာယကလည်းတင်မောတဖန်သည်အလုံးထွေးကိုယူ၍နေပြီးမှအနာကိုအုံကြလော့ထိုတို့ပြုလျင်မင်းကြီးသည်တက်တာရလိမ့်မည်ဟု ဆိုလေ၏ဟေဇကိမင်းကလည်းငါသည်ဗိမာန်တော်သို့တက်လိမ့်မည်ဆိုသောအဘယ်လက္ခဏာတက်သေးရှိသနည်းဟု 没意。